ခန်းကြီး၁၈အငယ်၁မှ၁၆ထိုတို့လျှောက်ပြီးသည့်နောက်ရှောလူဤသားယောနသန်စိတ်နှလုံးသည်ဒါဝိဒ်စိတ်နှလုံးနှင့်ဆွဲကပ်လျက်ရှိ၍ဒါဝိဒ်ကို ကိုနှင့်မျှချစ်လေ၏ထိုနေ့၌ရှောလူသည်ဒါဝိဒ်ကိုတင်းစီ၍သူအဖ၏အိမ်သို့နောက်တဖန်တွားနေရသောအခွင့်ကို ပေးတော်မမူယောနသန်သည်လည်းဒါဝိဒ်ကိုကိုနှင့်မျှချစ်သောကြောင့် သူနှင့်အတူမိဿဟာယဖွဲ့ပြီးလျှင်၊မိမိဝတ်သောဝတ်လုံကိုချွတ်၍မိမိအဝတ်တန်ဆာများနှင့်ထား၊လေး၊ခါးစည်းတို့ကိုပင်ဒါဝိဒ်အားပေးလေ၏။ဒါဝိဒ်သည်ရှောလုစေခိုင်းသမျှကိုသွား၍သတိပညာနှင့် ပြုမူသောကြောင့်၊စစ်သူရဲအုပ်အရာ၌ခန့်ထားတော်မူသဖြင့်၊ဒါဝိဒ်သည်ကျွန်တော်မျိုးမှစ၍လူအပေါင်းတို့တွင် မျက်နှာရ၏။ ဒါဝိဒ်သည်ဖိလိတ္တိလူကိုသတ်ပြီးမှ ပြန်လာ၍ရောက်လေရာရာ၌မိန်းမများတို့သည်ရှောလုမင်းကြီးကိုခရီးဦးကြိုပြုအံ့သောငှါရွှင်လန်းသောစိတ်နှင့်သီချင်းဆိုလျက်၊ကလျက်၊ပတ်သာအစရှိသည်တို့ကို တီးလျက်၊ဣသရေလမြို့ရွာများထဲကထွက်လာသဖြင့်၊ရှောလုအထောင်ထောင်၊ဒါဝိဒ်အသောင်းသောင်းသတ်လေစွတကားဟုအလှည့်လှည့်သီချင်းဆိုကြ၏။ရှောလုက သူတို့သည်ဒါဝိဒ်အားအသောင်းသောင်း၊ငါ့အားအထောင်ထောင်သာပေးကြပြီ။နိုင်ငံတော်မှတပါးအဘယ်အရာကိုပေးနိုင်သေးသနည်းဟု အလွန်အမျက်ထွက်၍ထိုစကားကြောင့်စိတ်ပျက်လေ၏။ထိုနေ့မှစ၍ဒါဝိဒ်ကို အစဉ်ချောင်းမြောင်းလျက်နေ၏။နက်ဖြန်နေ့ထာဝရဘုရားထံတော်ကဆိုးသောဝိညာဉ်သည်ရှောလုအပေါ်မှာရောက်သဖြင့်၊ရှောလုသည်နန်းတော်အလယ်၌ပရောဖက်ပြုသောကြောင့် ဒါဝိဒ်သည်အရင်ကဲ့သို့စောင်းတီးလေ၏။ရှောလုသည်လှံတို့ကိုကိုင်လျက်ရှိ၍ဒါဝိဒ်ကိုထရံနားမှာထိုးမည်ဟုအကြံရှိသည်အတိုင်း၊လှံတို့ကိုထိုးပစ်သော်လည်း၊ဒါဝိဒ်သည်အထံတော်မှနှစ်ကြိမ်ရှောင်လွှဲလေ၏။ထိုသို့ထာဝရဘုရားသည်ရှောလုထံမှထွက်၍ဒါဝိဒ်နှင့်အတူရှိတော်မူသောကြောင့်၊ရှောလုသည်ဒါဝိဒ်ကိုကြောက်ရွံ့သဖြင့်အထံတော်မှရွှေ့၍လူတထောင်အုပ်အရာကိုပေး၏ ဒါဝိဒ်သည်လူများရှေ့၌ထွက်ဝင်ရ၏။ဒါဝိဒ်သည်အရာရာ၌သတိပညာနှင့်ပြုမူ၍သူနှင့်အတူထာဝရဘုရားရှိတော်မူ၏။ထိုသို့အလွန်သတိပညာနှင့်ပြုမူသည်ကိုရှောလုသည်မြင်လျှင်သာ၍ကြောက်ရွံ့လေ၏။ဣသရေလအမျိုး၊ယုဒအမျိုးသားအပေါင်းတို့သည်ဒါဝိဒ်ကိုချစ်ကြ၏။အကြောင်းမူကား၊သူတို့ရှေ့၌ဒါဝိဒ်သည် ထွက်ဝင်တတ်၏ အငယ်၁၉မှ၁၉တဖန်ရှောလူသည်ဒါဝိဒ်ကိုခေါ်၍ငါသမီးကြီးမေရက်ကိုတင့်အားငါပေးစားမည်တင်သည်ငါအဖို့ရဲရင်၍ဟာရဖျားအဖို့စစ်တိုက်ခြင်းကိုသာပြုလို့ဟု မိန်တော်မူ၏အကြောင်းမူကားငါလက်သည်သူ့အပေါ်သို့မရောက်စေနှင့်ဖိလိတိလူတို့လက်သည်ရောက်ပါစေသောဟုရှောလူအကြံရှိ၏ဒါဝိဒ်ကလည်းကျွန်တော်သည်ရှင်မြင်း၏တမက်တော် ဖြစ်ရပါမည်အကြောင်းအဘယ်သို့သောသူဖြစ်ပါသနည်းကျွန်တော်အသက်နှင့်ကျွန်တော်အဆွေအမျိုးသည်ဣဒရေလနိုင်ငံ၌အဘယ်သို့မြတ်ပါသနည်းဟုရှောလူအားလျှောက်၏တို့အတွင်ရှောလူ၏သမီးမေရက်ကိုဒါဝိဒ်အားပေးစားရသောအချိန်ရောက်သောအခါမေဟောလတိအမျိုးအဒရေလအားပေးစားလေ၏အငယ်20မှ30တဖန်ရှောလူသမီးမိခါလာသည် ဒါဝိဒ်ကိုချစ်၏ထိုအကြောင်းကိုလျှောက်သောအခါရှောလူသည်အားရလျက်ငါသမီးသည်ဒါဝိဒ်ကိုကြော့မိ၍ဖိလိတိလူတို့လက်သို့ရောက်စေခြင်းဟံပေးစမ်းမိဟုအကြံရှိ၏နန်းတော်သားအချို့ကိုခေါ်၍တင်တို့သည်ဒါဝိဒ်နှင့်တိတ်ဆိတ်စွာစကားပြောရမည်မှာရှင်မြင်းသည်တင့်ကိုစုံမဲ့၍ရှင်မြင်းဤကျွန်အပေါင်းတို့သည်လည်းချစ်ကြ၏တို့ဖြစ်၍ရှင်မြင်းဤတမက်တော် ဖြစ်ကောင်းပါ၏ဟုမှားထားသည့်အတိုင်းယောလူဤကျွန်တို့သည်ဒါဝိအားပြောကြ၏ဒါဝိကလည်းကျွန်ုပ်သည်အထရေမရှိသောဆင်းရဲသောဖြစ်လျက်နှင့် ရှင်မြင်းဤတမက်တော်လောက်ရသော အမှုသည်တာမညံအမှုထင်သလိုဟု ပြောဆို၏ရှောလူကျွန်တို့ကလည်းဒါဝိဒ်သည်ဤသို့ပြောဆိုပါသည်ဟုလျှောက်လေတင်တို့သည်တဖန်ပြောရမည်မှရှင်မြင်းသည်ရန်သူတို့၌စိတ်တော်ပြေမိအကြောင်း ဖိလိတိလူတို့၏အယေဖျားတရားမှတပါ အခြားသောလက်ဖွဲ့ရာကိုအလိုတော်မရှိဟုမှားထား၏တို့ရတွင်ဒါဝိဒ်ကိုဖိလိတိလူတို့လက်ဖြင့်ဆုံးစေမည်ဟုရှောလူအကြံရှိ၏ရှောလူကျွန်တို့သည်ထိုစကားကိုဒါဝိဒ်အားပြန်ပြောသောအခါဒါဝိဒ်သည်ရှင်မြင်း၏တမက်တော်ဖြစ်ခြင်းဟံအလိုရှိ၏ထိုကြောင့်ချင်းချက်သောအချိန်မစေ့မီထ၍မိမိလူတို့နှင့်အတူသွားသဖြင့် ဖိလိတိလူ200တို့ကိုတပ်ပြီးမှရှင်မြင်းဤတမက်တော်ဖြစ်လိုသောငါသူတို့အရေးပြားများကိုယူခဲ့၍စုံလင်သောအရေးအတွက်အားဖြင့်ရှင်မြင်းအားဆက်လေ၏ရှောလူသည်လည်းတမိတော်မိခါလကို ပေးစားရ၏ဟာရဖျားသည်ဒါဝိနှင့်အတူရှိတော်မူကြောင်းကို၎င်းမိမိတမိသည်ချစ်ကြောင်းကို၎င်းရှောလူသည်မြင်၍ကြောက်ရွံ့သောစိတ်ဆွဲလန်းလျက်အစဉ်အမြဲရန်ညှိုးဖွဲ့လေ၏ တပံဖိလိတိမင်းတို့သည်ခြီတွားကြ၏ခြီတွားကြသည့်နောက်ဒါဝိဒ်သည်ရှောလူ၏ကျွန်အပေါင်းတို့ထက်သာ၍တတိပညာနှင့်ပြုမှုသဖြင့်အလွန်ဂုံတရေနှင့်ပြည့်စုံ၏